အဲ၈နိုင်ထုတ်ပြီနော်အားလုံးတက်တောင်းတက်တောင်းနဲ့တရားနာကြမယ်နော် ဘုန်းကြီးတို့အရင်ဘက်ကဣဒီယိုမှာပါတယ်ပေါ့နော်တုတ်တုတ်တုတ်ကတော့ပြင်စာပုဗ္ဗနိမိတ်တာတုတ်တန်တရားတော့ဒါလေးပြောခဲ့တော့ဗျာဒီတုတ်ကတော့ဗာလဲဆိုတော့အကျဉ်းချုပ်ပြီးပြန်ပြောရင်ဘုန်းကြီးတို့နတ်တွေပြမာတွေလည်းသိတာပါဗျာဘုန်းကြီးတို့မှသိတာမဟုတ်ပါအလုံးကသိကြ ဒါပေမဲ့လို့နတ်တွေပြမာတွေသိတဲ့အခါကျရင်ရုပ်လောင်းမကြောင်ပေါ့နော်ဘုန်းကြီးတို့လူတွေတိရိစ္ဆာန်တွေကြရုပ်လောင်းနေကြတယ်ပြီးတော့လူတွေတိရိစ္ဆာန်တွေရုပ်လောင်းကပုတ်လဲပုတ်တယ်နံလဲနံတယ်နတ်တွေကြလို့မကြောင်သိတာတော့တူတူပါပဲအကုန်လုံးသိကြသိကြမယ်ဆိုရင်ကြောက်တာပဲအနာဂတ်မဖြစ်သေး၍ဘုန်းကြီးတို့ ကြောက်စိတ်ကမကုံဘူးဗျာအဲ့ဒီတိုင်အောင်တော့ကြောက်နေကြမှာဒီတော့နတ်တွေတေကနေကြကြောက်ရင်နတ်သားချင်းချင်းနတ်သမီးချင်းချင်းအဘိဓကပြောကြဘာပြောလဲနတ်သားနတ်သမီးဘာမှမဆိုရင်လည်းအကောင်းဆုံးဘဝကိုရောက်အောင်သွားပါအကောင်းဆုံးဘဝရောက်တဲ့ချိန်မှာအကောင်းဆုံးဆုလောက်ကိုရောက်အောင်ယူပါအကောင်းဆုံးဆုလောက်ကိုယူပြီးဒီဆုလောက်ကိုခိုင်မြဲအောင်လုပ်ပါဒါလေးတိုက်တွန်းညာ အကောင်းဆုံးဘဝကိုသွားပါဆိုတာကဘယ်ဘဝညွန်လဲလူဘဝညွန်လဲဗျာမပြုလို့လဲဆိုဘုန်းကြီးတို့ဒီလူဘဝမှာပြန်သုံးသပ်ကြည့်လိုက်ပေါ့နော်ဘာကုသိုလ်လုပ်မလဲဓမ္မကြီးတို့ဘုန်းကြီးတို့ကြက်ရလုပ်လို့ရတယ်မလုပ်ဖဲနေလည်းရတာဝေယောဇကုသိုလ်လုပ်မလားတရားဟောတဲ့ကုသိုလ်တရားနာတဲ့ကုသိုလ်သီလကုသိုလ်တွေလုပ်မလားလူဒါနကုသိုလ်တွေကြိုက်တဲ့လောက်လုပ်လို့ရတယ် ပြီးတော့သမာဓိကျင့်စဉ်တွေပညာကျင့်စဉ်တွေကြိုက်တော့ကျင့်လို့ရတယ်။ဒါကြောင့်လူ့ဘဝအကောင်းဆုံးလူ့ဘဝမျိုး။ဒါတော့မှဘုန်းကြီးတို့နိုင်ငံမှာဆိုရင်တော့ဒီကမ္ဘာမှာထိတ်တန့်ဗုဒ္ဓဘာသာနိုင်ငံတစ်ခုပဲ။ဟိုမနေ့ဟိုတော့ဘကဘုန်းကြီးပြောခဲ့တယ်။ဒီကအဖြူတကတယောက်ကကောက်ချက်ချဗမာပြည်မှာဖောက်တော်ရမှာ6လလောက်ဒုံတဘာဝယ်ဖူးတယ် ဘိုင်းဒါယမဆရာတော်ကြီးတို့ချမ်းမြေဆရာတော်ကြီးတို့ဖောက်တော်ဆရာတော်ကြီးတို့ဘုံတားကြီးတော်တနိုင်ငံလုံးကလည်းလှူကြတယ်နိုင်ငံတကာလည်းလှူကြတယ်သူတို့ဘုန်းကြီးတို့နိုင်ငံလူမျိုးတွေဆိုရင်နာမည်ကြီးဆရာတော်ကြီးတွေဆိုဆုံးကိုအားရမရှိအောင်ပြိုင်လှူကြတာအဲ့ဒါတွေကြည့်ပြီးနောက်တိုင်းသားဒီဒီဘုန်းကြီးတို့ဒီနောက်တိုင်းမှာလည်းသူကရိတ်တာတစ်ခုမှမန်နေဂျာလောက်ပါသူကပြောတာရှိတယ်ဘာပြောသွားလဲဘုန်းရင်ဘက်ကလည်းပြောတယ် ဆရာတော်တဲ့ဆရာတော်တို့ဗမာလူမျိုးတွေကဒါနကိုခရေစီဖြစ်တယ်ဒီတော့နိုင်တိုင်းနောက်တိုင်းသားတွေက meditation ခရေစီဖြစ်တယ်အဲ့လိုမျိုးအဲဘုန်းကြီးစဉ်းစားကြည့်တယ်ဟုတ်တာပဲလို့ဒုလူမျိုးတွေကလူရာတန်းနာလောက်တွေကျေနပ်နေတာပဲဒီတဲ့တက်မလားဥမာဆိုပါတော့ဓမ္မကြီးတို့ဘုန်းကြီးတို့ကိုရွေးကြော်ပါပါပဲလေအိမ်ဆုံးပဲကပ်ပြီးဆိုဆွမ်းသာဘုန်းကြီးတွေဆွမ်းကပ်ပြီးဆိုနော်အာဆွမ်းကပ်တဲ့ချိန်တကဓမ္မဝိုင်းအောင်မယ် ဆွန့်ကပ်ပြီးတရားနာကြစို့သီလယူကြစို့အရှိုးရှိုးပြောက်သွားကြတော့ကိုယ်နဲ့မဆိုင်သလိုပဲအိမ်သူအိမ်သားတွေပဲမကတိမကင်းတာလို့ပုံများလို့ကြံတဲ့သဘောလောက်ဖြစ်နေအဲ့လိုမျိုးတွေအများကြီးတွေ့ရဘုန်းကြီးတို့လူမျိုးကဒါနလောက်နေပဲကျေနပ်နေဒါနနေပေါ်တက်မလားနောက်တိုင်းသားတွေကြတော့ဒီ meditation ကိုတရားဝင်ရင်အထုတ်တယ်အထုတ်ပြီးမှဒါနတွေလေ့လာတယ်သီလတွေလေ့လာတယ် ဒါမျိုးသွားတယ်သူတို့ကမှန်တယ်လို့ဖြစ်နေတယ်အဲ့ဒါလေးပြောချင်တာပေါ့နော်ဒါဘုန်းကြီးတို့ပြင်လို့ရပါတယ်အဓိကက meditation အဓိကပဲဗျအဲ့ဒီဟာအထုံမှာဘုန်းကြီးလည်းကြီးလို့ရနော်ဘုန်းကြီးကပြောနေမှာဘုန်းကြီးလည်းမထူကိုလုံးမှာကိုရတာလူလာတန်းတာပဲဖြစ်ဖြစ်သီလစောင့်တည်တာကျင့်တာပဲဖြစ်ဖြစ်ကိုလုံးမှာကိုရပါတယ်ကိုလုံးတဲ့ကုသိုလ်ဟိုမသေးခင်လုံးတဲ့ကုသိုလ်အကောင်းဆုံးပဲခုနဟိုဆောင်းနေ လာပြီးတော့ဘုန်းကြီးတို့ဆရာတော်အတွက်လာလူကြလို့ပြောပြပါသေးတယ်ဆရာတော်လည်းနောက်ဆုံးတော့သူ့အတူသိတယ်ပြလောက်သွားတယ်မွေးနေ့မှာကြီးကျယ်လောက်သွားတယ်သူရှိတာလေးတော့အကုန်လုံးတော့နေပါကိုလူချတာဒီနိုင်ငံမှာရှိတယ်ဒီခါတော့တော်တော်လောက်သွားတယ်လို့ဆရာတော်အဲ့လိုတော့အောင်မိမိပါချို့ကြကိုဗစ် -19 ကာလဆိုရီမန်းထားလာပဲဖြစ်တယ်လေမပို့ပြစ်သေးဘူးညတော်မူကန်ဒီမှာဘုန်းကြီးကိုအဲ့ဒါတွေပို့ခိုင်းတယ် ဘုန်းကြီးတော်ကရေးစရာပြပြောတယ်ခေါ်လို့မျိုးမွေးနေ့ကဂျွန်၄ရက်ကတော့ငါအခုမှလာလူကိုင်းတော့ဘုန်းကြီးကငါထိန်းထားတယ်ထင်ပါပဲကွာလို့ခုခေါ်လေးလာဖို့လည်းကိုယ်လေးပြောပြသေးတယ်ဆိုလိုတာကတော့ COVID-19 ကာလဆိုအလူလူဖို့ခက်တာပေါ့လေလူလည်းဒီကိုယ်တော်လေးဟိုရှောက်တော့ရှောက်ပြီးသားပါလူလာမှလူမယ်ဆိုတာမျိုးနော်အဲ့လိုစိတ်ကူးထားပါကြအဲထားပါတော့အဲ့တော့ဘုန်းကြီးတို့ဒီမှာဘာပြောချင်တာလဲဆိုတော့ လူရာတန်းတာလောက်တယ်ခွန်ကြီးတို့မကျေနပ်ပါနဲ့လူဘဝရောက်တဲ့ခါမှာတန်ဖိုးရှိအောင်လူဖြစ်ကြုံနတ်အောင်ဒါခွန်ကြီးတို့ကအစင်းမြင့်မြင့်တရားတွေလှုပ်စေခြင်းတော့အခုဓမ္မသင်္ဍန်းနေခွန်ကြီးဒီနေ့ဒီရက်ပါဆိုခွန်ကြီးပင်မမှာလည်းမှန်တော်ဝန်ခံရတယ်နောင်တော်ရေးကိစ္စတွေနဲ့ပါတယ်ဒါပေမဲ့ဒကာကြီးတို့ဓမ္မကြီးတို့ဒီလိုဝမ်းသာထိုင်ကြတာမြင်တော့သိဝမ်းသာတယ်ဒါကိုလှုပ်စေခြင်းတော့ခွန်ကြီးတို့တရားသင်္ဍန်း ခါတကဘုန်းကြီးတို့ကဘလောက်ပဲဟောနေပြောနေထိုင်တဲ့ပုံကတက်မလားရှိမလားခုကြတော့ဘာပဲဖြစ်ဖြစ်ကိုဗစ် -19 ကာလဖြစ်တဲ့ခါကျလုံးလဲလုံးကြတယ်သိဝမ်းသာတယ်ဘုန်းကြီးကိုလုံးရကြိုးလဲနတ်တာပေါ့နော်အဲအဲ့ဒီမှာလူဖြစ်ကြိုးနတ်အောင်လူဝရောက်ရောက်ရကြိုးနတ်အောင်ဘုန်းကြီးတို့ဒီတကယ်အစင်မြင်ပေါ့တရားတော်တွေကိုလောက်ကြပါလုံလဲလုံနေကြတွေ့တော့ဝမ်းသာတယ် ဒါနဲ့ပတ်သက်ဘုရားကမပြတ်တော်မူခင်ပြိဋိမာမဆန်တော်မူခင်မကြမကြမိတ်နဲ့ပြီးတော့ဆုံးခံပြန်လာရင်ချီဆေးတဲ့နေရာမှာလည်းမိတ်နေတန်ဃာတွေနံပါတ်1ဘုရုပါရထုံတော်ဖျားပွင့်လောကမှာဖျားဖွင့်ဖို့ဖျားဖြစ်ဖို့ဖျားတာနာတွေ့ကြုံမှုခဲရင်နဲ့ ဒါဘုန်းကြီးတို့ဖရာတော်မရှိတော့ဘူးပေါ့ဗျာဒါပေမဲ့လို့ဖရာရှင်ဆုံးမထားတဲ့တရားတွေရှိနေတယ်ဖရာရှင်ဆုံးမထားတရားတွေမပြောက်ကွယ်သေးဘူးဘုန်းကြီးတို့ချိန်မြေးကျင့်လို့ရတယ်ရှိတိုင်းတော့ကျင့်လို့မရဘူးနော်ကိုကလည်းခုနကတကယ်ကိုကျင့်လို့လည်းစိတ်လည်းရှိမှာအဲ့တော့နံပါတ်1ဖရာပွင့်ဖို့ခဲရင်တယ်ဖရာသာနာတွေ့ကြုံဖို့ခဲရင်တယ်ခဲရင်တဲ့အရာတို့တစ်ခုမှကိုဘုန်းကြီးတို့တွေ့ကြုံရတယ်တွေ့ရတယ်ပေါ့နော်ဘုရားသာနဲ့တွေ့ကြုံတယ်ဒီခွင့်ရနေပြီ နောက်တစ်ခုမနုဿတ္တတုံလဘောဖျားဖွင့်တဲ့ချိန်မှာလူဖြစ်ဖို့ခဲရင်ねဒါလူသားမှန်ပြောတာမဟုတ်ဘူးเนาะတချို့လူတွေက complaint တက်တယ်ဆရာတို့ကဒီမှာဖျားတရားတို့တွေကပြောတယ်လူဖြစ်ဖို့ခဲရင်တယ်လို့ပြောအခုလူတွေကဘာမှအများကြီးပဲတိုးနေတာကိုအများကြီးဖြစ်နေတယ်ဘယ်မှာလူဖြစ်ဖို့ခဲရင်ဟိုဖျားသာနာတွင်းမှာလူဖြစ်ဖို့ခဲရင်တာပြောတာ လူဖြစ်ပြန်တော့မျက်စိနားလျာကိုယ်စိတ်ဒီလိုအင်္ဂါရက်တွေနဲ့ပြည့်စုံတဲ့ကိုယ်အင်္ဂါရက်တွေနဲ့ပြည့်စုံတဲ့အဲ့ဒီလိုလူဖြစ်ဖို့ခိုင်းတာနားမကြောက်ဘယ်နှလုံးမှတရားထုတ်လို့မရစိတ်မပြည့်ဘူးဘလုံးမှတရားထုတ်လို့မရဒါမျိုးလူတွေကလည်းအများကြီးပဲလောကမှာလူတော့ဖြစ်တာမှန်တယ်ဘုရားသာနာတွင်မှမဖြစ်ဘူးဘုရားသာနာတွင်မှ ဖြစ်တယ်ဘုရားသာနာ ရောက်တဲ့နေရာမျိုးဖြစ်တယ်ဒါပေမဲ့လို့နာတို့မျက်စိတို့ခုနကစိတ်တို့ပြည့်စုံတဲ့လူကမဖြစ်ပြန်နော်စိတ်မပြည့်စုံရင်လည်းကြက်မပြည့်ရင်လည်းဒါတရားလို့ဖို့ခဲရင်ပါလေနောက်တစ်ချက်တတ္တာတမ္ပတ္တိတုံးလို့ပေါ့တရားတရားနဲ့ပြည့်စုံဖို့ခဲရင်လည်းတရားတရားဆိုတာကကံကံရဲ့အကျိုးတွေယုံကြည်တာဖရာတရားတန်ခါပေါ်မှာယုံကြည်တာ လူဖြစ်တာမှန်တယ်ဘုရားသာနာတွင်ဖြစ်တာမှန်တယ်ဒါပေမဲ့ဒီပေါ်မှာယုံကြည်မှယုံတာဘုန်းတော်နိုင်ငံမှာတော့လူတွေအများကြီးနော်ဒီပေါ်မှာယုံကြည်မှယုံတာမယုံတဲ့ပုံကိုယ်တွေအများကြီးပဲကံကံရဲ့ကျိုးကိုလက်မခံတာလေကံကံကျိုးလက်မခံကြလာတော့ဘုန်းကြီးတို့ကြားလဲကြားနေဒီမိုင်းတို့လည်းတွေ့ရမှာပါပဲဘာပြောလဲကြည်စမ်းဘယ်ကောင်းဘယ်ပုဂ္ဂိုလ်ဘာတွေလုံတာမကောင်းတာတွေလုံတာသူဆိုလဲချမ်းသာနေတာပဲ ဘယ်သူတော့ကောင်းတာတွေလုံတာတရားတွေလုံတာသီလတွေလုံတာဘယ်မှာချမ်းသာတွေတော့အဲတော့ကံကံအကျိုးဆိုတာလကားပြောတာပါအဲမျိုးပေါ့ကံကံအကျိုးပဲပြည့်တယ်ဘုန်းကြီးကကံကိုလက်ခံတဲ့ခါမှာဒါကြီးတို့ဒီမှာရမှတ်ထားပါဒီပစ္စုပန်ကံနေလက်ခံတာမဟုတ်နော်အတိတ်ကံနေလည်းလက်ခံတယ်အနာဂတ်ကံနေလည်းလက်ခံတယ်ဒီပုဂ္ဂိုလ်ဟာဒီဘက်ဘဝတော့ကောင်းတာမှတ်နေအရင်ဘဝကသူလုပ်ခဲ့တဲ့ကံတွေရှိသေးတာကို ဒါဘုန်းကြီးကမမြင်နိုင်ဘူးအရင်ဘွားတော့ကောင်းတာတွေလုပ်ခဲ့တယ်သူကအခုမှလာကြိုးပေးတာလက်ရှိလုံတာတော့မကောင်းတာပဲဒါပေမဲ့အတိတ်ကလုပ်တဲ့ကုသိုလ်ကံနဲ့ဒီမှာလာကြိုးပြီးတော့ဒီမှာသူကအကျိုးပေးနေတာပေါ့မကောင်းတာလို့လို့ကြိုးပေးတာပေါ့အတိတ်ကပြုခဲ့တဲ့ကုသိုလ်ကံကြောင့်ကြိုးပေးတာဒါကိုဘုန်းကြီးတို့အဲ့လိုလက်ခံတချို့ကြတော့အတိတ်ကမကောင်းတာတွေလုပ်ခဲ့အဲ့လိုကကြိုးမပေးဘူးဒီဘက်ဘွားကကြတော့ဘုန်းကြီးတို့ကောင်းတာတွေလုပ်တယ်ဒါပေမဲ့သူခမညာ အတိတ်ဘဝအကုသိုလ်ကနေဒီမှာလာဖိတော့ဘာလို့လို့အကျုံးမပေးဘူးအဲ့လိုမျိုးလက်ခံတယ်ဒါလေးမှတ်ထားဖို့နော်ဒီတော့သရတရားရှိဖို့ဆိုတာကဒီကံကံရဲ့အကျိုးတွေလက်ခံတာမျိုးဖရာတရားတန်ခါပေါ်မှာယုံကြည်တာမျိုးဆိုလို့လေခရီးရီဘုရားဘာသာနိုင်ငံမှာ ဖြစ်တယ်ဖရာပွင့်တဲ့နေရာမှာဖြစ်လူဖြစ်တယ်ကံကံကျိုးကိုလက်မခံတာဖရာတရားတန်ခါမှာမယုံကြည်ဘူး ဒါမျိုးဖြစ်တတ်ပါတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ပပိစိတဒုံလဘောပေါ့ပပိစိတဆိုတာကခဏခဏဘုန်းကြီးပြောနေကြပါမယ်ယဟန်ဆိုတာနှစ်မျိုးရှိတယ်တုတ်တန်ယဟန်ဝိနည်းယဟန်ဝိနည်းယဟန်ဆိုဘုန်းကြီးတို့ဘုရားကြောင်တိန်တော်တဲ့ဟိုဘုန်းကြီးကြောင်တိန်ထဲမှာသွားပြီးယဟန်ခန္ဓာမျိုးဝိနည်းယဟန်ခေါ်တယ်တုတ်တန်ယဟန်ဆိုတာဓမ္မကြီးတို့ဘုန်းကြီးတို့ယောဂီတို့ဒကာကြီးတို့ အခုလိုကြင့်ကြံနေတဲ့ပုဂ္ဂိုလ်မှန်မြတ်ကိလေသာကိလေသေဘိန္ဒတိတိဘေကုကိလေသာတွေကိုဖြည့်ဆည်းနေမဖြစ်အောင်ကြင့်တဲ့ပုဂ္ဂိုလ်မှန်မြတ်ဘေကုလို့ခေါ်ပါတယ်ဒါသုတ်တံဘေကုခေါ်တယ်အဲ့ဒီလိုခုခေတ်ကယောဂီလို့လည်းခေါ်တာပေါ့နော်ကျင့်တဲ့ပုဂ္ဂိုလ်ဒီကုသနာမှာမကောင်းတဲ့စိတ်တွေမဖြစ်အောင်ကျင့်တဲ့ပပ္ပစ္စပပ္ပစိတသုံးဖို့ယောဂီ အဲ့ဒီလိုယဟန်ဖြစ်ရှင်ဖြစ်ယောဂီဖြစ်ရဝရလည်းခဲရင်လည်းဒါပြောတော့ဒီငါးချက်ကတွဲရင်တာတကူတည်းခွဲပြောတာမဟုတ်ဘူးဖရာသာနာဒီမှာလူဖြစ်ရမယ်ဒီလူကလည်းဖရာတရားတန်ခါပေါ်ယုံကြည်တဲ့တရားတရားမျိုးရှိရမယ်ဒီပုဂ္ဂိုလ်ကလည်းရှင်ယဟန်ပေါ်ယောဂီတစ်ခုတစ်ပါးပါးတစ်မျိုးမျိုးတစ်ခုခုဖြစ်ရမယ်ဒါဆိုနောက်ဆုံးတစ်ချက်ကတော့ဒီရှင်ယဟန်ဖြစ်ပြီးယောဂီဖြစ်ပြီးဒီသူတော်ကောင်းတရားတွေကို ကြားနာကိုကျင့်သုံးဖို့ခဲရင်တယ်ဒါကိုပြောတာကြားနာရုံနဲ့မလုံလောက်ဘူးเนาะကျင့်သုံးရမယ်ကျင့်သုံးမှဒီတရားသိဉာဏ်ရမယ်တရားသိဉာဏ်ရမှတန်တေတိက ကိုယ်တိုင်ကိုယ်ကြသိပြီးတော့ဟိုကိုယ်လည်းစိတ်ငြိမ်းချမ်းပါအဲ့ဒီငါးချက်နဲ့ပြည့်စုံဖို့တမို့ဒါတွေကရခဲ့တယ်ဒါကြောင့်မို့ခြေသားရံတို့မပေါ့မဆနေကြဆိုဘုရားရှင်က ဆုံးကံပြန်တိုင်းပြန်တိုင်းခြေဆေးခုံပုံခြေဆေးပြန်တော့မှဒါအမြဲမပြတ်မိတ်ပါတယ်အခုဘုန်းကြီးတို့ဒါဖះမိတ်တဲ့အတိုင်းဘုန်းကြီးတို့ထပ်ပြီးနာကြတော့ဒါဘုန်းကြီးကိုယ့်အကုန်လည်းပြန်ပြီးတော့ဆုံးမတဲ့သဘောပါပဲနော်ဘုန်းကြီးတို့ခုဖះတာနဲ့နဲ့တွေ့ကြုံကြပြီနော်လူပေါ့မျက်စိနားလျာကိုယ်စိတ်ပြည့်စုံတဲ့လူလည်းဖြစ်ခဲ့ကြပြီဖះတာနာတွင်မှာတာမန်လူမဟုတ်ဘူးနော်ပြီးတော့လည်းဒီယုံကြည်ချက်ရှိလို့ ဘုန်းကြီးလည်းဒီတရားတွေလုံးဒီတရားတွေဟောတယ်ဓမ္မကြီးတို့လည်းဒကာကြီးတို့လည်းဒီတရားတွေယုံကြည်ချက်ရှိလို့နားတယ်ဗျာယုံကြည်ရှိလို့ကျင့်တာပေါ့ယုံကြည်တဲ့တရားတရားမရှိဘူးဆိုမကျင့်ဘူးနော်ကုသကအကုသကနဲ့လက်ခံလို့ဘုန်းကြီးတို့လှုပ်ဖြစ်ကြတာဟောဒါကောင်းတဲ့ຢာတွေပဲတို့လှုပ်မှဒါမျိုးဖြစ်တာဒါတရားတရားရှိလို့တရားတရားမရှိမလုံနိုင်ဘူးနောက်တစ်ခုကတော့ဗာလဲဆို ခုနကဝိနည်းယံမဟုတ်ပြီမဲ့တတ်တုတ်တန်ယံဖြစ်တဲ့ပပ္ပိစိတနော်ရှင်းနေပြီဆိုမှတော့ဒါယံလို့ခေါ်လို့ရတာညခုနယောဂီတွေဘုံညဝမ်းမြောင်တာဒါတို့ခေါ်တယ်ဆိုတော့ဒါကြောင့်ခေါ်ဖြစ်ပါတယ်ဝမ်းလဲဝမ်းသာတယ်နော်အခုဆိုအများကြီးကျင့်ကြထိုးတယ်ဖြည်းဖြည်းနဲ့တိုးလာဒီမှာကြည့်နေ58အောင်တော့အများကြီးယံအထုတ်တယ်ဆိုတာကလည်းဒီတက်အထုတ်လို့မရဘူးလေယံဖြစ် ုလားတုတ်တန်ရံဖြစ်နေတဲ့ဒီကိလေသာမဖြစ်အောင်ကျင့်နေကြတယ်မကောင်းတဲ့စိတ်တွေမဖြစ်အောင်ကျင့်နေကြတယ်ဒါတွေကလည်းစနစ်တကျသင်ပေးတဲ့ပုံကိုလည်းရှိမှဟောတဲ့ပုံကိုလည်းရှိမှအခုဆရာတော်ကြီးဝန်သားဆရာကောင်းတဲ့ဘုန်းကြီးတို့နိုင်ငံမှာအများကြီးပဲဆရာတော်ကြီးတွေဆုံးမတဲ့တရားတွေဟောကြတဲ့တရားတွေပြဟောတရားတွေပြပြဟောကြသင်ပြပေးမယ်ဤစနစ်တွေအများကြီးပဲ ဝေဝဆရာတော်ကြီးတို့မာစီဆရာတော်ကြီးတို့ဖောက်တော်ဆရာတော်ကြီးတို့စရည်တို့ရှေ့ရှေ့ခေတ်မှာဆိုဝေဝဆရာတော်ကြီးတို့လယ်ဒီဆရာတော်ကြီးတို့စရည်တို့ဆရာတော်ကြီးတွေမင်းကုန်းစေတုံဆရာတော်ကြီးတို့စရည်တို့ဆရာတော်ကြီးတွေဘုရားတရားနဲ့ညီသင်ပြဆုံးမသွားတယ်တရားတွေအများကြီးပဲသူတို့လည်းသူတို့ညာနဲ့ဆုံးမတော့ပါဘူးဘုရားဟောထားတဲ့တရားတွေပြန်ဆုံးမဆုံးမတဲ့အတိုင်းဘုန်းကြီးတို့တွေအစဉ်စဉ်ဆက်လက်ဆက်လက်ကြင့်နေကြတာဒါဟာလည်းပဲခုနကဒုံလဘတရားတွေမှာ ရခဲ့တဲ့အလုပ်ကိုလုပ်ထားမယ်နော်နတ်ပြည်မှာဆိုရင်ဘုန်းကြီးတို့ဒီလိုရဖို့ခဲရင်နေဗျဒီလိုလုပ်နေလုပ်ဖို့ဘာလို့ပြောစရာအာရုံနဲ့တိတ်များတာဟုတ်ဘုန်းကြီးတို့လူပြည်မှာပဲကြည်နော်လူပြည်မှာဆိုဒီလောက်ပြောစရာအာရုံမများပဲနဲ့တောင်မှလုပ်ဖို့ခက်တယ်နတ်ပြည်ကဒီတဲ့ပေါ်တယ်ပြောစရာအောင်နဲ့အကြောင်းဒီပြောစရာအောင်နဲ့တိတ်များတော့ကုသိုလ်လုပ်ဖို့တော့ခွင့်လန်းနေတယ်နတ်ပြည်မှာရှိတဲ့နတ်တွေကကုသိုလ်လုပ်ဖို့ဆိုရင်လူပြည်ကိုလာလောက်ကြတာများတယ် တခါသူတို့စီမှာကအပြောအောင်တွေကများတော့ဒီနာထားတဲ့တရားတွေလောက်ထားတရားတွေတခါချက်ချက်မေ့သွားတာဘုန်းကြီးတို့တရားမင်းဆို သောတာပန်နောက်ပိုင်းရံသောတာပန်ဖြစ်သွားတဲ့နတ်တရားမင်းကြီးပဲဒီနေ့မြတ်စွာဘုရားကြီးတရားလာနာတယ်နိဗ္ဗာန်အကြောင်းပါပဲနိဗ္ဗာန်အကြောင်းနာပြီးတော့တာရုခေါ်ပြီးပြန်သွားမလမကမှာရှင်မမောကလံကိုလိုမြတ်ကြီးက လက်စုံနှစ်ဖြာကြားလိုက်တာကိုသာဓုခေါ်တန်ကြားလိုက်တာလှန့်ကြည့်လိုက်တော့တရားမင်းကဘုရားသီလာတရားနာတရားနာပြီးတော့သူလည်းတောင်းတယ်နှက်ပြီးပြန်သွားတယ်ရှင်မမောက္ကလကုရမြတ်ကြီးနောက်ကနေလိုက်မိတာပဲဟိုရောက်တော့သူကဒုရိယာတွေနဲ့ဒီမုတ်တွေနဲ့ဟိုရောက်တော့သူကအဲ့ဒါတွေကြည့် ပျော်မြူးနေပြီပေါ့လေအဲ့ချိန်မှာရှင်မမောက္ကလကုဏမြတ်ရစေဘူးတာချက်ချင်းလိုက်တာပါပဲဂျာမီယာခုနတရားတော့တကယ်နားလည်ပြီးတော့သာဓုခေါ်လာဘယ်နည်းနဲ့သူသာဓုခေါ်လဲသိချင်တယ်သိချင်တော့နောက်ကချက်ချင်းလိုက်တာလိုက်ပြီးတော့ဒီကရောက်သွားရင်ရှင်မမောက္ကလကုရမြတ်ရောက်သွားတဲ့အချိန်မှာသူကပျော်ပါနေနေနေနေပြီဟိုတိမုတ်ကခုံနေနေတော့ဟုတ်လားဂျာမင်းရှက်တာပေါ့လေအရှင်မြတ်ကြွပါဗျာဘယ်ကကြွလာပါ냐မကြွတာကြားလိုက်ပါ냐ဟုတ်တယ်ဂျာမင်းတဲ့ ဂျာမင်းသုံးဆုံးကဘုရားဒီတရားလာနာဟုတ်ပါသလားဟောဟုတ်ပါတယ်ဗျာဘာတရားတွေဟောလိုက်ပါလဲအဲ့မှာမေ့နေတော့ကုတင်နေနာလာမေ့နေတော့ဂျာမင်းဘာလုပ်လဲဆိုတော့မှန်ပါဗျာဒီရောဒီဂျာမင်းတော့အလုံများတယ်ဗျာဒီနတ်ပြည်နှစ်ထပ်အုပ်ချုပ်တကယ်တမ်းကျ तू ဖြောပြေးရေးတွေနာထောင်အဲ့ဒါလေ तू ပြောတယ်အဲ့မှာအကြောင်းပြချက်တယ်တပည့်တော်ဗျာဒီမှာဝေဇယံ ဒါအဆောက်ကြီးဆောက်နေဘယ်နှထပ်ရှိတယ်ဗျာတခန်းတခန်းကိုနတ်သမီးတွေကဘယ်လောက်ထားတယ်ဟာအချွေရောင်တွေကဘယ်လောက်ထားတယ်သူအဲ့ဒါတွေရှောက်ပြောတာအရှင်မြတ်ကြီးကသီခံမြဲကြီးဟာကိုလိုက်ပြတော့လိုက်ကြည့်နေသေးတယ်နောက်ကျတော့ရှင်မြတ်ကြီးအင်းညာမင်း तू မေ့တာမေ့တာဝယ်မခံဘူးတဲ့အဲ့ဒါနဲ့ဘာလုပ်ပြလိုက်လဲရှင်မမောက္ကလကုလိုမြတ်ကတကူကြီးတဲ့ပုဂ္ဂိုလ်သူ့ဝေဇယန္တာဟိုပြတ္တရှိကိုဒီချိန်မှန်းတဲ့ချိန်ညိုဒီလိုညှပ်ပြီးဒီလိုလှုပ်ပြလှုပ်ပြဝုန်းနဲ့ဆိုမှအဲ့ကျမှ ထိတ်လန့်တာလူကထိတ်လန့်သွားမှဒီမှာကြောက်လန့်ပြီးတော့ငကူဘုရားဟောတရားတွေပြန်ပေါ်လာမှန်ပါဗျာအချိန်မှာနိဗ္ဗာန်ကြောင်းဟောပါတယ်ဗျာဘာလို့အခုဘုန်းကြီးတို့တခါတခါတော့ဘုန်းကြီးတို့တခါဘုန်းကြီးဘာစဉ်းစားလဲဆိုတော့အခုကိုဗစ် -19 ဖြစ်တာအကောင်းနဲ့ဗျာဘုန်းကြီးကိုယ်တိုင်လည်းအခုစောစောမြတ်မြတ်လှုပ်ဖြစ်တယ်နှုတ်မွေမေ့နေတယ်ပေါ့နေတယ်ဟာခုကျတော့ကိုဗစ် -19 ဖြစ်ခုဆိုတော့တော့ရရတဲ့တရားပြပြန်ဟာငါလုံမှဖြစ်မယ်လုံမှဖြစ်မယ် ၄၅6ချိန်မှာဘုန်းကြီးရအောင်လုပ်တယ်အခုလည်းမထူးယောဂီတို့ဒီလိုများသိဝမ်းသာတယ်ဘုန်းကြီးလည်းလုပ်နေတယ်ဒီလိုခက်ခဲကြုံမှလုပ်ဖြစ်မှလေနောက်မှဖင်းလဲကောင်းလဲဟာငါတို့တော့မသေးသေးဘူးဘာအနေမှမရှိသေးဘူးဒီလိုဖြစ်တာဗျာဖြစ်ပုံပါခုနတရားမင်းလည်းပြစ်မတင်တာဘုန်းကြီးရတာကြောင့်ဒီတို့လည်းမေ့တာပဲဘာမှမထူးဘူးနော်မေ့တယ်နော်လူတွေက နည်းနည်းလေးပြောစရာလေးဖြစ်နေအရှင်ပြေးနေလဲမေ့သွားတာပဲဒါလေးသမီးလေးနဲ့ပစ္စည်းလေးနဲ့ဒီချမ်းသာလေးနဲ့မေ့နေတိုင်းဘုန်းကြီးလူကအတူတူပါပဲဗျာဒါကြောင့်တခါတလေကိုဗစ် -19 ကိုပဲကျေးဇူးတရားမလို့လို့ပါလို့လို့ခုတ်ကိုအောင်မေ့ပြစ်တာပေါ့ဓမ္မကြီးတို့တခါကြီးတို့တော့မသိဘူးဘုန်းကြီးကတော့အင်းသူဒုက္ခပေးလို့ကတော့လုံးဖြစ်တာဟုတ်လို့ဆိုမလုံးဖြစ်ဒီသင်္นานအစာကြည့်လိုက်ပြီဓမ္မကြီးတို့ကုသိုလ်ဝမ်းသာအားရအများကြီးတဲ့ကုသိုလ်59ရောက်တော့ရှိနေအဲ့ဒါပဲဘုန်းကြီးပြောချင်တာနော်လုံးဖြစ်တယ် ဒီလိုအန္တရာယ်တွေရှိလာလေလှုပ်ဖြစ်လေတန်ဟောကဖြစ်เสียအကြောင်းတွေကဘေးမှာဝိုင်းလာတယ်ခုဆိုဘုန်းကြီးတို့အများကြီးတတိပေးလာပြီဆရာတော်ကစပြီဟေ့ခေါဒီရမင်းလည်းချိန်မြေးသွားမှာနော်လှုပ်ထားဒါပဲပြောတာပဲနော်အဲတော့ဘုန်းကြီးတို့ဒီလူလောကဆိုတာကနတ်ပြည်လောက်တောင်ပြောစရာအာယုံမများပါဘူးမများပေမဲ့လို့လည်းလှုပ်ဖြစ်ဖို့အင်မတန်ခဲရမှာနော်ဒါပေမဲ့လို့နတ်တွေညှို့နေတိုင်း ဘာကုသိုလ်မဆိုဒီဘုန်းကြီးတို့လူလောကမှာကအများကြီးလောက်နိုင်တယ်လောက်နိုင်တဲ့ခွင့်ရည်တွေရှိတယ်ဒါနကုသိုလ်သီလကုသိုလ်နော်ပြင်ဒီတမာရီကုသိုလ်ပြီးတဲ့ကကြပညာကုသိုလ်အများကြီးပဲနော်ခုတော့ယောဂီတွေ60လောက်ဖြစ်နေတက်လာကြဒါဝန်တာတရားပေါ့ဖြည်းဖြည်းချင်းတက်လာနော်အဲ့တော့လူဘဝဘာလို့ညွန်လဲလို့မေးဘယ်ကုသိုလ်မဆိုဘုန်းကြီးတို့ကြိုက်ရလောက်ခွင့်ရှိတယ် အမြင့်ဆုံးကုသိုလ်ယူမယ်နော်ဉာဏ်နဲ့ကုသိုလ်တွေမယူနဲ့လူဘရောက်တဲ့ခါမှာလူဘတန်ဖိုးရှိအောင်ဘုန်းကြီးတို့မာသရိမဏသုတ်ထဲမှာပါတယ်ဗျအဲ့ဒီမှာတဦးနဲ့တူဖះရှင်လက်ထက်ကကမ္မတဓမ္မဏီကုံးရွာကြီးမှာရှိတဲ့လူတွေကဖះအဲ့ဒီရွာကြီးမှာပဲသတိပဋ္ဌာန်တုတ်ကိုဟောတယ်ဒီရွာမှာရှိတဲ့လူကတယောက်နဲ့တယောက်တွေ့လို့ရှိရင်ဟိုမှာဒုံမိုက်ဒုက္ခမိတွေ့ရင် ဟုတ်ကဲ့နေကောင်းလားနေကောင်းပါလေရှင်ပေါ့ဟောဗာတရားတွေများပေါင်းများအထုတ်ပါသလဲသူအဲ့လိုစမေးတာအဲကျမတို့လုံများလို့အာမထုတ်ပါဘူးရှင်အာမဟုတ်ဘူးမကင်မေကြီးအထုတ်ပါဒီလို အာမထုတ်ပဲနေတော့ဘာမှဘောကတန်ဖိုးမရှိဘူးသေးနေရတယ်တူတူပဲအထုတ်ရအထုတ်တိုင်လားအာမထုတ်တော့ဘူးဆိုတော့အဲမေးတဲ့ပုံကသင်ပေးတယ်အထုတ်တိုင်တော့တာဓုတာဓုမကင်မေကြီးလူဖြစ်ကြ တမိုးရှိပါပြီလူဘရောယုံနတ်ပါပြီသူအဲ့လိုသွားတာအဲ့မာသတိပလန်တော့ဓာတ်ရဲ့အိမ်မှာထာဂရမှာပြောသွားကမ္မတနေဓမ္မနေကုန်းရွာမှာရှိတဲ့သူကတူးနဲ့တူတွေ့နှုတ်ဆိုင်အဲ့လိုဖရာတရားစကားပဲပြောတယ်နောက်ဆုံးအောက်တန်းသားလုံသမားအစာပြီးတတိနဲ့နေတယ်တဲ့တတိနဲ့စကားပြောတယ်တတိနဲ့လှုပ်တယ်အဲ့လောက်ထိအောင်တော်တော်ဟိုကြီးညိုစရာကောင်းတယ်ဒီတော့ဒါလူဘဝအဲ့လိုနေခြင်းအပြင်လူဘဝ ရောက်တာတန်ဖိုးရှိတယ်တဲ့အသက်ရှင်တာနဲ့တူတူပဲတတိလွတ်နေနော်အသေးညာနဲ့တူတူပဲတရားလွတ်နေနော်သေးညာနဲ့တူတူပဲလူဘဝရောက်တာတန်ဖိုးမရှိဘူးတဲ့ခုဘုန်းကြီးတို့လူဘဝရောက်တော့တန်ဖိုးရှိအောင်ဆက်လက်ကြိုးစားမယ်နော်ဒီတရားနဲ့နေလေးလေးကိုမှတန်ဖိုးတက်လေးလေးပေါ့နော်တရားမရှိကိုမှတန်ဖိုးမဲ့လေးလေးအခုဘုန်းကြီးတို့ဘုန်းကြီးပါဝင်ပေါ့နော်ခုဆို နော်တော်ကြီးသွားတော့ဝမ်းနေတော့ဒါဝမ်းနေနေလို့မပြီးဘူးလေဒါကြောင့်ဘုန်းကြီးအခုတရားနာနေတဲ့ပုံကိုလည်းတိုက်တွန်းပါတယ်ဒီငိုရငိုရရှိတော့ငိုရတာပေါ့ဒါပေမဲ့အများနဲ့ငိုနေလို့မဖြစ်ဘူးဒါကြီးကငိုနေလို့လည်းဟိုပြန်တော်မူသွားတဲ့ဆရာတော်ကမြင်လဲစိတ်ချမ်းသာမှာမဟုတ်ဒီကတရားနဲ့နေဖို့တရားနှလုံးသွင်းဖို့ဆရာတော်ကိုယ်တိုင်တရားပြတော့ဒါလေးအော်တို့တတွေလဲဆရာတော်လိုဒီနေ့ချိန်သွားမှာပဲအဲတော့ ဟုတ်ခင်လေးမနာခင်လေးမသေးခင်လေးဒီတရားတွေရအောင်လုပ်မှာပဲခွန်ကြီးတို့ကတော့ဒီလိုစိတ်ညနှလုံးသွေးစေခြင်းတယ်ကိုယ်လည်းချိန်မြေသွားနေတာပဲကျိုးကဆရာတော်သွားတော့မြန်လုံးလို့ဆိုပြောဝင်ကိုယ်လည်းဒီလိုဖြစ်နေတာပဲသူမှမဟုတ်ဘူးတို့ကိုယ်လည်းဒီလိုဘိုးဆရာတော်ကြီးပြောသလိုအသေးမူးခင်ပေါ့ညံဦးအောင်တော့မှမှန်တယ်ဆရာတော်ကြီးပြောတာအဲ့လိုမျိုးကိုယ်အသိဉာဏ်ရအောင်လှုပ်ထားလေ ဒါမှအသိဉာဏ်ရှိမှကိုယ့်ရဲ့လူဘဝတန်အသိဉာဏ်ရမှကိုယ်မှတန်ဖိုးရှိတာအသိဉာဏ်မရသေးရတော့ဘုန်းကြီးတို့ဗာတန်ဖိုးမှရှိပါဦးဗျာအဲ့ဒါကိုပြောချင်တော့နော်ပြီးတော့အခုလုပ်တဲ့လုပ်ငန်းတွေကဘုန်းကြီးတို့အသိဉာဏ်ရှိအောင်လုပ်တာနော်ခုနနတ်ပြည်တွေလှမ်းကြည့်လိုက်တကပြောစရာသိအာရုံတွေများတော့တရားလုပ်ဖို့ခက်တယ်လူပြည်ကြတော့တရိษံဘွားကြလည်းကြီးနိုင်ငံချင်းတွေများတဲ့ခါကျသူတို့ကောင်းတရားတွေလုပ်ဖို့ခက်ပြန် ဒီလူဘဝလူဘဝမှာလည်းဒီခုနကိုကကောင်းတာတွေစိတ်ဝင်စားရင်တော့သူတို့ကောင်းစိတ်ဓာတ်ရှိမှာပါပဲသူတို့ကောင်းမစိတ်ဓာတ်မရှိရင်တော့တော်တော်လုပ်ဖို့ခက်တာပဲခုနဘုန်းကြီးပြောခဲ့တယ်တိခဏနိုင်တဲ့စွမ်းအင်တွေလည်းရှိမှလုပ်ဖြစ်ပါတယ်တိခဏနိုင်တဲ့စွမ်းအင်မရှိရင်လည်းမလုပ်ဖြစ်ဘူးအကြောင်းမျိုးမျိုးပြနိုင်ဘုန်းကြီးတို့တွေလည်းဒီတိုင်းပါဓမ္မကြီးတို့မှမဟုတ်ပါဘူးလူတိုင်းလူတိုင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒါစိတ်ဝင်စားရင်အကြောင်းပြတာပဲ နော်ဒါကြီးမှလို့အမကုတော့မအားသေးပါဘူးဘာကိစ္စရှင်ပြားလို့ပဲအားတာပဲရှင်ပြားလို့ပဲလှုပ်တဲ့နဲ့သူကအဲ့လိုပုတ်ထုတ်သွားတာဘုန်းကြီးချင်းချင်းလည်းဒီတိုင်းပါပဲဘုန်းလိုငငယ်လည်းဒီတိုင်းပါပဲဒါကြောင့်ကရော်လေးတွေလည်းဘုန်းကြီးပြက်မမြင်ပါဘူးကိုတော်မှဒီသက်ဒီရွယ်မှဒီသိညာပြက်လာတာခလေးလေးတွေကိုရော်လေးတွေငယ်လေးတွေသူတို့အပြက်မမြင်ဘူးဘုန်းကြီးကတော့လောလောဆယ်ပါလဲဆိုတော့ကိုလှုပ်ဖို့ပဲเนาะဘုန်းကြီးပြောချင်တာပါလဲဆိုတော့ COVID-19 ဖြစ်ခြင်းကြောင့်မို့ ဘာမှစိတ်ဓာတ်ကြကြမလို့ငါဒီဟာဖြစ်လို့ငါတို့လှုပ်ဖြစ်တာပဲဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကအခုနီးဆက်တဲ့ပုံကိုယ်တွေကကိုယ်တရားပြနေဟာတို့လုံမှဖြစ်တော့မယ်မလုံလို့မရတော့ဘူးနီးနာရတဖြုံဖြုံနဲ့သွားကုန်ပြီဖြည်းဖြည်းနဲ့ကိုယ်တယောက်တည်းပဲကြံမလားကိုယ်အတိုင်းမှာကိုယ်နှစ်သက်မြန်လို့တဲ့ပုံကိုယ်ရင်းနေဖို့သွားကိုယ်ပြုံပြုံပြုံပြုံဖြက်ဖြက်ဖြက်ဖြက်နဲ့သွားကုန်ဒါဝင်မှဘုန်းကြီးတို့ကြံတဲ့ပုံကတာဝကမယူနိုင်ဘူးသင်္ကန်းစာမယူနိုင်ဘူးဆို လူ့ဘဝရောက်တော့ဘာမှတိတ်ပဲမရှိဘူးတန်ဖိုးမရှိဘူးရှိကပုဂ္ဂိုလ်တရားပြသွားတယ်ပြသွားတဲ့တရားဘုန်းကြီးတို့ရအောင်ယူရမယ်ရပြီးတော့ဘုန်းကြီးတို့တောင်ကယူပြီးတော့သင်္ကန်းစာယူပြီးလုတ်ကိုလုတ်ရမယ်ဘာအကြောင်းပြမှပြမနေနဲ့ဘာမှလည်းစဉ်းစားမနေနဲ့ငါတို့လည်းချိန်မြေးသွားနေတာငါတို့လည်းချိန်မြေးဖြစ်နေတာပဲနော်အဲ့တော့အဲ့လိုချိန်မြေးဖြစ်နိုင်တယ်ဆိုစဉ်းစားပြီးတော့ဒီတောင်ကညာယူပြီးတော့ အမြဲမပြတတိမလို့အောင်ဘဝမှာလူဘရောက်လို့တန်ဖိုးမတန်ဖိုးမရှိအောင်တန်ဖိုးမဲ့မဖြစ်အောင်အတိပဲရှိအောင်ကြိုးစားအထောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။